ထိန်သင်္ကန်းလှူဒန်းဆက်ကပွဲကနေ့စဉ်နေ့စဉ်ကျင်းပပြီးတော့နေကြပါတယ်အခုဒီသာသနာ့ရိပ်သာမှာဆိုရင်ဒီနေ့အထိ23ကြိမ်မြောက်ထိန်လျာသင်္ကန်းလှူဒန်းဆက်ကပွဲဒီကနေ့ကျင်းပပါတယ်1334ခုရင်းညွတ် လာရီကျော်9ရက်ဒီနေ့ငွေနေ့ဖြစ်ပါတယ်ယခုနုမောရဏတရားဟောဖို့အချိန်က7နာရီနဲ့မိနစ်90အထိဒီချိန်ကစပြီးတော့နာရီဝက်လောက်ဟောရမယ်အထင်အနုမောရဏတရားကို အရင်ရင်နှစ်တွေကလည်းအကျေတွင်းဟောဘူးပါပြီအကျေတွင်းဟောဘူးတာနာဘူးတဲ့ပုဂ္ဂိုလ်တွေကယခုကံလာနဲ့တထိန်တရားဆောင်ပုဂ္ဂိုလ်ကြည်ယုံနဲ့ပဲဒီကဟောဘူးတဲ့တရားတွေပြန်ပြီးတော့မောလာနိုင်ပါတယ်သဘောပေါက်လာနိုင်ပါတယ်ဒါပေမဲ့လို့ သူချင်းကာကလာလျော်စွာတထိန်သင်္ကားသူရင်းရင်အကြောင်းအနည်းငယ်တော့ထားပြီးတော့ဟောရမှာပဲတထိန်တရားဆိုတာအဲ့ဒီအကြောင်းမဲ့ဟောကြရှိပါတယ်တခြားတခြားတရားတွေဟောမယ်ဆိုဟောလို့တော့ဖြစ်တယ်ဒါပေမဲ့လို့တထိန်နုမောရဏတရားဆိုတော့မိမိတို့တထိန်သင်္ကားလူသားချင်းနဲ့စပ်ပြီးတော့ ဝမ်းမြောက်ဝမ်းသာဖြစ်ပြီးသရာတရားတွေတိုးတက်အောင်စေတနာတွေထက်သန်ဟောတဲ့တရားဖြစ်တယ်။ပြီးတော့ဒီတရားဟောမှပဲအထင်ရကျိုးအာနိသင်ဟောမှပဲသရာတရားတွေစေတနာတွေထက်သန်ပြီးမိမိတို့လူသားနဲ့တစ်ထင်သူဒါနာကုသိုလ်စေတနာကအကျိုးပေးထက်သန်ပြီးတော့သွားနိုင်ပါလေ။ဒါကြောင့်ဒီတရားပဲဟောရမယ်။ တထိန်ဆိုတာဟာဘာလဲဘာကြောင့်တထိန်ခေါ်တယ်လဲဆိုတာဒီကိုအရင်ကဟောခဲ့ပါပြီတို့ကျုပ်တို့ကျုပ်နည်းနည်းနည်းနည်းပြောသွားရမယ်တထိန်ကိုမြတ်စွာဘုရား အထင်ခွင့်မို့ရခွင့်ပြုတော်မူရဲ့အဲ့ဒါဘာကြောင့်ခွင့်ပြုတယ်လဲဆိုလို့ရှိရင်တထိန်ခင်းလိုက်ရင်အကျိုးအာနိသင်၅ပါးရပါတယ်အဲ့ဒီအကျိုးအာနိသင်၅ပါးထဲမှာအကျိုးအာနိသင်၄ပါးကတော့သရင်ကျုပ်လာပြီးတော့တည့်ရနေ့ကနေပြီးဇောင်မုံလာပြီးနေတိုင်အောင် အထိန်မခင်းနေမယ်လို့ဒီကျိုးအကျိုးလေးပါးကတော့ရနိုင်ပါတယ်အဲဒီတည်းမှာမရနိုင်တဲ့အကျိုးတစ်ခုရှိပါတယ်အာသမာရဏစာရာတဲ့ဒီစီဝရိဒိဋ္ဌာတင်ပြီးတော့ဆောင်းထားတဲ့သင်္ကန်းကိုမိမိတို့ ဘောလျာယာမှာအတူတကွဆောင်သွားပါတဲ့ထူအားချင်းအာယုန်တက်ချိန်မှာဆိုရင်မိမိအနီးပါးနှစ်တောင်တော်အတွင်းမှာရှိရပါတယ်အထိန်ထင်းလိုက်လို့ရှိရင်တော့အဲ့ဒီသင်္ကန်းသုံးတယ်တဲ့ကမိမိထားခြင်းတဲ့သင်္ကန်းထားအဲထားပြီးတော့သွားလို့ရသွားနိုင်တယ်လွတ်လွတ်လပ်လပ်သွားနိုင်တယ်အဲ့ဒီအကျိုးကိုရပါတယ် အဲဒါကြောင့်အာသမရဏစာရဆိုတဲ့သင်္ဃသုံးတဲ့ကထားခြင်းရာထားပြီးတော့လူလူလလချောင်းကြီးကြီးသွားနိုင်တဲ့အကျိုးကိုရအောင်လို့မြတ်စွာဘုရားကတထိန်ကိုခွင့်ပြုတော်မူပါရဲ့ခန္ဓာဥအောင်မြင်အပြင်ခါသာထဲမှာပြောတော်ရပါပါတယ် မြတ်စွာဘုရားသာဝတိကြီးဇေရွန်ကျောင်းမှာသတင်းသုံးတော်မူစဉ်ခါကာလတုန်းကပါဝေယကဗမာသာမူရေယပါဝေယကတိုင်းသင်္ဃာညသာမူရေယပါထိယကတိုင်းအဲအဲဒီကဘာသာဝေကြီးညီနောင်သုံးကြီးဆိုရက်ညာတော်တွေ ဝါဇဥမှန်တရားဟုကိုရာကြွလာကြဒီလိုမှစီရင်လာတာကိုစီရင်လာတော့ဝါဝါဆိုရမယ်ရဲ့ဝါဆိုလာကြတည်းနေ့ရောက်တော့ပါကေတပဲရောက်သေးတယ်ဘာဝတိကိုမရောက်သေးဘူးပါကေတနဲ့တာဝတိကဘလောက်ဝေးတော့ဆိုလို့ရှိရင်6ယူဇနာဝေးတယ် မိုင်အားဖြင့်ဆိုလို့ရှိရင်ဒီယူဇနာဒီယူဇနာမှာရှိတော့သာပေရရဆိုရင်73မိုင်နီးပါးရှိပါတယ်ဒါပေမဲ့လို့အခုသူတေသနာပုဂ္ဂိုလ်တွေအိန္ဒိယထဲမှာဆရာလက်ထက်ကသာပေရတဲ့ပြထားတဲ့ယူဇနာဒီယူဇနာကိုတိုက်တာကြည့်တဲ့အခါကာလကျတော့9မိုင်10မိုင်9မိုင်ဒီလိုရှိတာ အဲလမ်းချင်းလဲကွာပါလိမ့်မယ်ဒီတုန်းကလမ်းနေတဲ့ကိုယ်ကောက်ကောက်အခုကတော့အပြောင်းတိုင်းလာတာအားပါတော့အခုအဲ့ဒါသူတို့စုံစမ်းထားတဲ့အတိုင်းရှင်းမိုင်လောက်နဲ့တွက်လို့ရှိရင်ရှင်း6လ40နဲ့ရှင်းမိုင်အဲ့ဒါတော့ဝေးတဲ့ခကြီးပါပဲဒီကနေပြီးတော့ဘကိုးလောက်နေနေရှင်းမှာပေါ့လေအဲ့ဒါတော့ဝေးတဲ့ခကြီး အဲဒီရောက်တဲ့အခါကာလကြာဝါဆွေရမယ်ရဲ့ရောက်ဝါဆွေရမယ်ရဲ့ဆိုဝါဆွေရတယ်ဝါကရတယ်မသွားရတော့ဘူးအဲဒါကြောင့်ဒီနည်းသိခါဘုတ်ကိုလည်းပဲဒီစားတဲ့လူတွေရဲ့ညာတော်တွေဖြစ်တော့အဲဒီမှာပဲဝါဆွေကြဝါရင်သုံးလပါလို့ဝါရာဆိုးနေရစိတ်ကတော့ကိုမြတ်စွာဘုရားကြီးရောက်နေတယ်တဲ့သူတို့ မြတ်စွာဘုရားဟာလေးအဲ6ယူဇနာလောက်ဝေးတဲ့အရာမှရှိတယ်။ဘာမှမဝေးဘူးဒါပေမဲ့လို့တို့မြတ်စွာဘုရားလည်းပဲွားရောက်ပြီးမဖူးရဘူးလို့အဲတရားကနဲ့တို့ဝါဆိုဝါကပြီးတော့နေကြစိတ်မချမ်းသာဘူးလို့ဆိုရမှာပေါ့လေ။ အဲဒါနဲ့ဝါကျွတ်တဲ့ခါကာလကျဝါကျွတ်ဝါကျွတ်ချင်းမြတ်စွာဘုရားဘုရားဘုရားပွာရဏပြုပြီးတော့ဘုရားဘုရားမြတ်စွာဘုရားဒီလိုလာကြညီနောင်၃ကျိတ်ဆိုတော့မထေ၃ကျိတ်ပေါ့အဲဒါမှသူတို့မှဆောင်းကဆောင်းလာတဲ့တန်ခါက30အဲမိုင်ကသာရဝတ်ထားတာပါပဲဒီဒီကကိုကယုံထားတာပါပဲသတ္တသင်္ကန်းကြီးရတော့ပြင်ပခုံးပေါ်က ဖောက်တင်လာတာဖြစ်ဖို့ရရှိပါတယ်အဲဒါသဘဲနဲ့သင်္ကားနဲ့အဲဒီလိုသာကြအိန္ဒိယပြည်အလယ်ပိုင်းမှာဗဒင်းကျိုးတဲ့ခါကာလကြမိုးဝရွာရတယ်သမာဓိမန္တလေးတို့ဖြူဘူတို့အရက်တွေမှာလိုပဲအဲဒီဝါဇဝါကောင်းကြီးအဲသိရွာတာမဟုတ်ဘူးတော်သလင်း လာနောက်ပိုင်းကြီးကြတော့မှတရင်ကျိုးတို့လောင်မုန်းကြရင်ရွာပြီးမိုးတွေကအဲတော့အိန္ဒိယလည်းပဲကလည်းအဲဒီလိုမိုးရွာရွာအဲတော့မိုးရွာတော့မိုးရွာတဲ့မှာကိုယ်တော်ကြီးကြွငငန်းကြီးတွေကလည်းခြေတုံးကသင်္ကန်းတွေကရှင်သင်္ကန်းတွေမျိုးဖြစ်မှာပေါ့သူကခြေတုံးကအခုတော့ပါပါမဟုတ်ဘူးသူကြီးတွေအဲဒါယူအောင်နေကြရင်သာသင်္ကန်းဆိုလို့ရှိရင်ပြင်အမှန်တန်ကိုအောက်မှာပါအမှန်တန်လေးပြီးတော့ လာမနေရတဲ့ရှိကအခုလို့ဆရာကျန်နာလောက်ထားတဲ့လမ်းနေမဟုတ်ဘူးလဲလမ်းနေပါလေလျှောက်သွားတယ်ပြုံးနေရလမ်းရှိခြင်းမှလည်းရှိမယ်အဲတော့သူသွားတာလဲလမ်းနေသွားတော့ကျွန်းနေဘွက်တွေကြီးတွေနဲ့အဲမိုးရီတွေလည်းသွားတော့ကြီးတွေတော့ဆင်းတယ်မိုးရမိုးကလည်းရွာမိုးရီတွေကိုဖြတ်သွားတော့မိုးရီတွေကလည်းဆင်းကိုယ်ပေါ်မှာမိုးရီတွေကကြတော့သင်္ကန်းတွေထဲမှာလည်းမိုးရီတွေကအောင်းတော့ ရေရကိုတော်များနေပါလိမ့်မယ်ရေတော့အဲ့တော့ပင်ပင်ပန်းပန်းလာကြရမြတ်စွာဘုရားထံရောက်မြတ်စွာဘုရားဒီနန္ထာရစကားမင်ကြားတော်မူပါတယ်။ဒါနဲ့တော့ဝါရုံမှာဆញ្ញသာသာနဲ့နေကြရလား။သံပန်းစားပြီးသဗ္ဗာယဖြစ်ရလားစသည်ဖြင့်ညာတော်ဒီမင်းများ ဒီတန်ထာတာစကားမကြရမူပါလေအရိတာဒါလာကျဆင်းရဲမှာဆင်းရဲတော်တာနဲ့နေရတဲ့အကြောင်းသွန်စားစီရသဘာယာဖြစ်တဲ့အကြောင်းတခုကတော့ဖြင့်သစ္စာစရာကူးဝလာတာမကူးရတော့သူတို့မှာသိစင်းရတဲ့အကြောင်းအဲဝါကျွတ်တဲ့ခါကျမှသစ္စာစရာကိုကူးရအောင်လို့မိုးရတဲ့လာရတဲ့အကြောင်းမျိုးဆိုကြတော့အကြောက်သားကြတော့ သခင်ဆိုတာလည်းရှင်းတော့ကလည်းရှင်းပြရရလည်းဒီလိုခွင့်ပြုခဲ့တာပါပဲအကြောင်းမရှိသေးတော့ခွင့်မပြုတော့ဘူးအကြောင်းမရှိဘဲနဲ့ခွင့်ပြုလို့ရှိရင်မာနဲ့တူတယ်ဆိုတော့ဒီစီယာများအနာမရှိသေးခင်ကအနာဖြစ်မဲ့နေရာကိုခွဲစိတ်ပြီးကုသတာနဲ့တူတယ်အနာမပေါက်သေးခင်ကဒီနေရာကအနာဖြစ်လိမ့်မယ်ဆိုပြီးခွဲစိတ်ကုတော့အနာကလည်းသောသောကရှိတာမဟုတ်တော့ ဆရာပြောလို့ကအနာဖြစ်မယ်လို့ဆိုရတာအနာရှိမှမဟုတ်ဖြစ်မှမဟုတ်မှဟုတ်ကြလားဒီအနာသူဖောက်လို့ကအနာဖြစ်တာပဲဆိုပြီးတော့သိစရာမှာအဲဆွဆွဲကြည့်တင်ခံရတဲ့မကြင်မနာလည်းရှိတတ်တဲ့အနာဖြစ်တဲ့အခါကာလကြာမှာအဲဒီဖြစ်တဲ့အနာကိုခွဲစေကုသလို့ကြောက်တော်လို့ရှိရင်တော့ဒီဆရာကုသတယ်လို့ပဲကြောက်ပေတယ်ဆိုပြီးကျေးဇူးတင်တယ်အဲ့ဒါလိုပဲ မြတ်စွာဘုရားများမှာဆရာဆရာသိက္ခာပုဒ်တွေပြင်းညတာဆွံ့ပြတာတွေအကြောင်းရှိမှပြင်းညတယ်ဆွံ့ပြတယ်အကြောင်းမရှိငါနေပြီးတော့ပြင်းညလို့ရှိရင်သောရသီကလည်းချုပ်ချယ်ရဲဆိုပြီးတော့တချို့ကသရတရားနေတဲ့ပုဂ္ဂိုလ်တွေအပြစ်တင်မယ်အဲဆွံ့ပြကြလို့ရှိရင်လည်းအဲဒီလိုပဲအကြောင်းမရှိဘဲနဲ့ဆွံ့ပြလို့ရှိရင်ဖြင့်ဒါဘာကြောင့်ညာကြောင့်စသည်ဖြင့် ရာတရားမရှိတဲ့ပုဂ္ဂိုလ်တွေကအပြစ်တင်ဆွဆွပြီးအကုသိုလ်တွေပွားနိုင်တယ်ဒါကြောင့်မို့မြတ်စွာဘုရားကအကြောင်းပေါ်တဲ့အခါကျမှခွင့်ပြုတယ်အဲဒီယဟန်တော်တွေကတထိန်သာခင်းထားလို့ရှိရင်မြတ်စွာဘုရားတထိန်ခွင့်ပြုလို့တထိန်ခင်းထားလို့ရှိရင်ဒီဘုန်းကြီးတော်ယဟန်တော်တွေကမထသင်္ကန်းကြီးမယူဘဲနဲ့သာသီတရင်ထားခဲ့ပြီး ရပီနဲ့သင်းမိုင်နဲ့ပေါ်ပါပါလာလို့ရှိရင်ဆန်းလာမယ်အခုတော့သောသင်္ကန်းကြီးပါဆန်းလာတော့ဒီဆန်းလာတယ်လို့ပြင်လာဒုက္ခတွေရောက်အဲအကြောင်းပြုမြတ်စွာဘုရားကမင်္ဂါစည်းဝေးစေပြီးတော့တထိန်ကိုခွင့်ပြုတော်မူပါလေနုဇာနာမိဘိက္ခဝေပုရိမဝတ္တဝဋ္ဌာနံဘိက္ခုနံတတိနာအထရိတုံဘိက္ခဝေယံတို့ ဘုဒ္ဓဟောဌာနံဝါလပါလုံးနေကုန်ပြီးတော့ဝါမထကုန်ပြီးတော့အဲပုရိမဝုဒ္ဓဟောဌာပုရိမဝါမသာပြီးတော့ပုဂ္ဂိုလ်ထဆိုတော့ဝါကျွတ်တာပါပဲဒါရနဲ့ကတော့ဝါလပါလုံးနေပြီးပြီလို့အဓိပ္ပာယ်ရှိပါတယ်ဗမာပြန်တော့ဝါကျွတ်တယ်တော့ဝါထတယ်ဝါမထတယ်လို့ပြန်ကြတယ်ဝါရုံသုံးတော့ဘာလို့နေပြီးရောရဟန်းနေတဲ့ ပုရိမဝတ္တံဒါနံပုရိမဝါမကျွတ်ကုန်ပြီတော့ညာတို့အားသတိနာကတိန်ကိုအသီတုံခင်းခင်းငါဟာငါပြားပြီနုဇာနာမေဆွံ့ပြုတော်မူသည်ကတိန်ခင်းမှုရငါပြားဆွံ့ပြုရဲကတိန်ခင်းတော့ဘာအကျိုးရှိမလဲမေ့ကြပြီးတော့အတ္တဂတိနာနာဝဘိခွေပြစ္ဆကပိတနိဘိခွေယာနောအတ္တဂတိနာနာခင်းရပြီးတော့ကတိန်ရှိကုန်သောကတိန်ခင်းပြီးတော့

သင်္ဃာ30ကိုထားညာထားပြီးသွားနိုင်တယ်ဆိုတော့အကျိုးကတော့ပြင်တင်ချင်းမှာပဲကြာတင်ချင်းလိုက်ရင်တော့အဲ့ဒီ၅ပါးသောအကျိုးတွေကသဘောင်းလာပြည့်ပြီးအောင်၅လပေါ့တင်ချင်းလာပြည့်တင်းနေကစပြီးဆင်းမဲ့ဆိုရင်၅လအမြဲနေကစဆင်းမဲ့ဆိုလို့ရှိရင်တည့်ရရော့သွားတာပေါ့အဲ့ဒီလိုပဲဇောင်းမုံလာပြည့်နေမှာဆင်းတယ်ဆိုလို့ရှိရင်တော့အဲ30လောက်ရော့သွားရ29ရက်ပေါ့29ရက်ရော့သွား ဟိုတင်းကြံတော့လေးလပဲကြံတော့အဲဒီတွင်မှာအနိကေ၅ပါးကိုရတယ်တဲ့ဘာဝတိယအထင်ခွင့်ပြုခြင်းအကြောင်းဆိုပြီးတော့ဒီမှာဟောမဟုတ်ဘူးလေးတွေပြေးတာအခုတော့မစိုးအောင်ဆိုသူခိုင်းလို့ရှိရင်ဒါရဲ့အချင်းကြားနေမယ်ဘုန်းကြီးကပဲရုပ်ပြီးတော့တော့မယ်တထေနိသင်၅ပါးတွင်လေးအင်းအကျိုးမှာတည်င်းကျုပ်ကာတလမြရကြတော့ဒီလားအထင်အနိသင် အကျိုး၅ပါးရှိရင်လည်းကသတင်းကျိုးလို့ရှိရင်၄ပါးသောအကျိုးကတော့ပထမချင်းမဲနဲ့သံမူလာရေးပြောင်းရနိုင်ပါတယ်လို့ဆိုလိုတဲ့ဘုံဒီသင်္ကန်းဆောင်ယူထံသင်ပေါင်းဝန်လေးစွာဘာဒဝေကြီး30ဒီလာသည်ထေရင်စွာဆွမ်းကပြောခဲ့တဲ့ဘာဒဝေကြီးတော်3ချက်သာจิตတာကနေပြီးတော့30တော့သင်္ကန်းခါကတစ်ခဲကိုကတစ်ခဲ ုံးမောတဲ့တဲအဲလိုဆောင်းထမ်းပြီးတော့မိုးရလည်းရွာလမ်းကတသာသာရရမှုရှင်ပွဲဒီကြီးတွေနဲ့အင်းပမာခရရင်းလာတယ်တရားထာမောက်သုံးကြီးရောက်မေးလျောက်ပြီးတော့ခါမြတ်စွာဘုရားနဲ့ရောက်တဲ့ခါကလာကြတော့မြတ်စွာဘုရားကမေးတော်မူတယ်အဲဘာသာကိုဒီနောင်ရဟန်းတွေကလျှောက်ထားတယ်အဲဒါမေးမေးပြီးလျှောက်ပြီးတဲ့ခါလို့ဆိုလိုတယ်အဲဒီခါကာလမှာ ထို့ကြောင့်နိုင်ချိန်ညဘုံချိန်တစ်ချိန်ခွင့်ပြုပါအဲ့ဒါအကြောင်းပြုမြတ်စွာဘုရားတစ်ချိန်ခွင့်ပြုတော်မူသည်တစ်ချိန်ဆိုတာဘာလဲဆိုတစ်ချိန်ဆိုတာကတိနာဘုတ်ပါဠိလိုကတိနာဘုတ်ဗမာစာရေးသားခြင်းတော့အာသနုလုံးကြီးတွေနဲ့ကတိနာနိုင်ငံရစာပေတွေကတော့ထောက်အောင်ပဲလုံးကြီးတွေနဲ့ကတိနာလို့ရှိတယ် ဆောင်းမယ်လို့မြင်တယ်ကပို့ပြီးတော့သဘာဝကြပုံရတယ်လို့တတိနာဆိုတာတော့ခိုင်တယ်မာတယ်ဆိုတော့အ내ကိုတော့ဆောင်းမယ်နဲ့ပဲပို့ပြီးတော့ထင်ရှားတယ်အဲမလို့ဗမာသာရတယ်ဆောင်းသာသနေနဲ့ရှိတော့ဒီတိုင်းမကြီးမှမှားနေတယ်လို့သင်္ကန်းခိခါခိုင်စေတာဆိုတာတစ်ထိန်ကြီးတစ်ထိန်ဆိုတာ တတိနာထိရနဲ့ကိုဟောတာလို့အဓိကဆရာတွေကဖွင့်ပါတယ်တတိနာဆိုတာထက်မာတယ်ထိုင်တယ်ဆိုတဲ့အနဲ့ရှိတယ်ဒါကြောင့်ကထိန်ဆိုတာဟာကထိန်အာမီပင်တွေကိုခိုင်မြဲစေတယ်ကထိန်မခင်းလို့ရှိရင်၄ပါးသောအကျိုးသံမုန်းလာပြီလောက်သာရတယ်ကထိန်ခင်းလိုက်လို့ရှိရင်သဘောင်းလာပြီတိုင်အောင်လို့အကျိုးတွေရသွားတယ်ဒါကထိန် အာနိသင်တွေထိုင်မြဲစေသည်တထင်သင်္ကန်းဖြစ်တယ်လေထိုင်မြဲစေသည်တထင်အာနိသင်တွေဆိုတာဒါတထင်သင်္ကန်းဖြစ်တယ်လေယူရဒနာတမျောယူရသာရတမျောဆိုတာလေအဲဒီတထင်ဖြစ်တယ်ကိုထိုင်စေတဲ့ဒါကြောင့်မို့အထင်ဖြစ်တာထိုင်စေတာဆွဲတာတထင်တထင်ဖြစ်တာကိုထိုင်စေတဲ့သဘောတတိကိုစွဲပြီးတော့တထိန်လို့ခေါ်ရသည်သာရထ ဒီပဏိတိကစသည်ပေါ့နော်။သာမဏေနံပါတ်နဲ့ညွှန်းထားပါတယ်။နောက်တနည်းကတော့ကထိန်ပေါင်းကြီးခင်ဟာဒီတနည်းကထိန်ကြီးဒါကတော့ဘုန်းကြီးကသဘောကျတော့ဒီနဲ့ပဲပိုးပြီးသဘောကျအဲ့ဒါကနိပါဠိတော့သူလိုပါပါဠိတော်မှာသာမဏေနာမ250နှစ်မှာဟိုကတိနာဆိုတဲ့ကထိန်ပေါင်းကြီးရှိတယ်ငါချုပ်တဲ့ သားပုံကြီးပါပဲသင်္ကန်းနေဒီတိုင်းချုပ်တော့ပဲသင်္ကန်းနေတောင်းမညီလို့အစွန်းမညီတာနဲ့အဲဒီသားပုံကြီးနဲ့ပြက်ပြီးတော့အချိုးရချုပ်ခွေရတာကထိန်ပုံကြီးနဲ့ဆိုတာကခွင့်အဲဒီကထိန်ပုံကြီးနဲ့အလားတူတာပဲကထိန်ပုံကြီးသင်္ကန်းချုပ်တဲ့ကထိန်ကားပေါင်းကြီးခင့်လာလို့ရှိရင်ဒါကသင်္ကန်းချုပ်နေတယ်ဆိုတော့သိရတာပေါ့သင်္ကန်းချုပ်တဲ့အခါဖြစ်နေတယ်ဆိုတော့သိရ အဲ့ဒါနဲ့အလားတူတာဒီကတထိန်ဆိုတာလင်္ကာချုပ်ဖို့ရကားပုံကြီးခင်းတယ်လို့ပဲဒီတထိန်တရားသင်္ကန်းဖြင့်တထိန်ခင်းပါ၏ဆိုတာကားပုံကြီးခင်းလိုက်တာသင်္ကန်းချုပ်လို့ဖို့ရသင်္ကန်းချုပ်လို့ဖို့ရသူပြုပြင်ထားတယ်ဆိုတဲ့အရိပဲရှိပါတယ်ဒါကြောင့်မို့တတိနာခေါ်တဲ့တထိန်သင်္ကန်းချုပ်တဲ့ကားပုံကြီးကိုခင်းတာနဲ့တူတော့ကြောင့်လည်းပဲဒီတထိန်သင်္ကန်း လူရမီအဲ့ဒီကထိန်သင်္ကန်းကထိန်ခင်းတယ်ဆိုတာကထိန်ကြီးပါတယ်ကထိန်ဖောင်းကြီးခင်အားပြီးတနည်းကထိန်ကြီးဒါကအဲဒါတော့ဆိုရင်ဝိနည်းပါဠိတော်သုဘဝသာမဏေ250နဲ့နှစ်အဲ့ဒီမှာရှိရဲ့ကတိနာဆိုတာအဲ့ဒါကိုပြီးပြီးတော့ဒီအဓိပ္ပာယ်ယူတယ်ဒီက ဒီကြတယ်ရေးတာကတော့ပါဠိတော်မူတာမဟုတ်သူတို့ကတော့သာနီးလေးတတိနာကခိုင်ငန်းတဲ့အလက်ကိုဟောလို့အဲဒါခိုင်ငန်းခြင်းနဲ့ရှိတဲ့ဆိုပြီးတတိနာအဲဒီလိုခွင့်ခွင့်ရပါတယ်။ဘုန်းကြီးဟာကတော့ကိုဒီနည်းပါဠိတော်ကိုအပြည့်ပြုပါတယ်။အဲဒါခိုင်လုံးပါတဲ့သူကဒီကြာကြည့်လို့ရှိရင်ဒီကြာခိုင်လုံးတဲ့မျိုးသားတထိန်ခင်းကကျုံးငါဝါငါးလတည်းရသည်တထိန်ခင်းလို့ရှိရင် သဘောင်းလာပြည့်တဲ့အကျိုး၅ပါးကိုရပြီအဲအကျိုး၅ပါးရစေနိုင်တဲ့တထိန်သင်္ကားလူကိုလှူကြအလူဒါနဆိုတာသွားလူရှိတယ်သင်္ကားလူရှိတယ်ကျောင်းလူရှိတယ်သိပစ္စည်းလူရှိတယ်လူဒါနဒါနဝတ္ထုလိုက်ပြီးတော့ဝိနည်းလောက၄ပါး

ဇနီးကပုဂ္ဂိုလ်အများအပေါင်းကိုလူသာရှိတယ်။ပန္နီကပန်ငါကိုလူသာရှိတယ်။သုံးမျိုးရှိပါတယ်။ပုဂ္ဂလိကပုဂ္ဂိုလ်တစ်ပါးလူလို့ရှိရင်တော့အဲ့ဒီပုဂ္ဂိုလ်တစ်ပါးရဲ့သီလသမာဓိပညာဂုဏ်ရှိသလောက်အကျိုးကြီးတယ်။ဒီပုဂ္ဂိုလ်ကသီလသမာဓိပညာပြည့်စုံတယ်ဆိုရင်အဲ့ဒီပြည့်စုံတဲ့ပုဂ္ဂိုလ်လူတိုင်းအကျိုးကြီးတာပဲ။ ပြည်စုံနာကလျာဏပုထုဇဉ်ပုဂ္ဂိုလ်ဖြစ်နေပြည်စုံနာရှိတယ်ဝိပဿနာယောဂီဖြစ်နေပြည်စုံနာရှိတယ်သောတာပန်ဖြစ်နေပြည်စုံနာရှိတယ်သရဂံဖြစ်နေပြည်စုံနာရှိတယ်နာဂံဖြစ်နေပြည်စုံနာရှိတယ်ဉာဏနာဖြစ်နေပြည်စုံနာရှိတယ်ဒါပုဂ္ဂိုလ်အနေနဲ့အဲဒီတော့ပုဂ္ဂိုလ်အနေနဲ့အတိအတိသီလစာကြည့်တဲ့ဂုဏ်ကျေးဇူးတွေပြည့်စုံရင်ပြည့်စုံတော့အကျိုးများတယ်တဲ့။ဘာနဲ့တူတယ်လဲဆိုရင် မြေဩဇာရှိတဲ့မြေဩဇာကောင်းတဲ့လေယာမြေများမှာအပြီးအနာအပင်စိုက်ကျိုးလိုက်လို့ရှိရင်ဖုံးဖုံဖြိုးဖြိုးကြီးပွားပြီးတော့အပွင့်တို့အသီးတို့များများရသလိုပဲအဲဒါလိုပဲအဲမြေကမကောင်းလို့ရှိရင်တော့အပင်လည်းကောင်းကောင်းမရှိဘူးဖြစ်ပြန်လည်းအသီးတွေအနာတွေအသီးတွေပွင့်နေကောင်းကောင်းမရဘူး အဲ့ဒါလိုပဲမြေမှာမြေဩဇာနဲ့ပြည့်စုံတယ်လို့ပုဂ္ဂိုလ်မှာသီလဆိုင်သောဂုဏ်ကျေးဇူးနဲ့ပြည့်စုံရင်အဲဒီသီလဆိုင်သောဂုဏ်ကျေးဇူးပြည့်စုံသလောက်အကျိုးများတယ်အဲ့ဒါလည်းအရေးကြီးတယ်နောက်တစ်ခုကပုဂ္ဂိုလ်အများနှစ်ပါးသုံးပါးလေးပါးစသည်ဖြင့်ပုဂ္ဂိုလ်အပေါင်းကိုရည်ပြီးတော့လှူတယ်တဲ့ဒါကတဏှိကခေါ်တယ် အဲဒီဂဏိတာကတော့ပုဂ္ဂိုလ်တစ်ပါးမကဘူးကနှစ်ပါးသုံးပါးလေးပါးစသည်ဖြင့်ဆိုရင်အဲဒီပုဂ္ဂိုလ်တွေမှာရှိတဲ့သီလသမာဓိပညာဂုဏ်တွေအဲပြည့်စုံသလောက်လူတဲ့ပုဂ္ဂိုလ်မှာအကျိုးကိုရနိုင်တယ်။သံဃာကိုလူတဲ့ခါကာလကျတော့သံဃာကလည်းပဲတစည်းတည်းသာသံဃာတွေလည်းရှိပါတယ်။ဒါပေမဲ့လို့သံဃာစုတဲ့ခါကျတော့သံဃာအနေပဲလူရတာပါပဲ။ ဗုဒ္ဓဗမုခသံဃာအဲဘိက္ခုသံဃာဘိက္ခုနီသံဃာစသည်ဖြင့်သံဃာတွေအသီးသီးတွေရှိတယ်။ဒါမဲ့လူတဲ့ခါကျတော့သံဃာအနေနဲ့ပဲလူရတာပါပဲ။သံဃာအနေနဲ့လူတော့မြတ်စွာဘုရားကြီးဒီဒီသားအပေါင်းသံဃာတွေအကုန်လုံးနဲ့သက်ဆိုင်ပါတယ်။အဲဒီလိုသက်ဆိုင်တဲ့အတွက်သံဃာတွေအကုန်လုံးမှာရှိတဲ့သီလသမာဓိပညာတွေ အကြောင်းပြုပြီးတော့ကုသိုလ်ကောင်းမှုဟာထက်ထက်သန်သန်အကျိုးတွေကိုရတယ်။ကြာမင်းကမြတ်စွာဘုရားမေးသဇမာနနာမနုဿာနာပုံညပိဌာနာပါဏိနံကရောတံဩဝိကံပုံညာသတ္ထဒိနာမဟာဗလံအဲကုသိုလ်ကောင်းမှုအကျိုးကိုလို့ရှိလို့လူတန်းမြင်လို့ရှိရင် ဘယ်လိုပုဂ္ဂိုလ်ဘယ်လိုလူကပုဂ္ဂိုလ်လူသာကအကျိုးများပါသလဲလို့ဆိုလိုပါတယ်မြတ်စွာဘုရားကရှင်းပြတော်မူပါတယ်သတ္တရောသပတိပါဏာသတ္တရောသပလေတိတာဧသဗံကိုဥစုဘုတော်ပညာသီလသမာဟိတော်ရောတံဩဝိကံပုံညာံသံဃေဒိနာမဟာဗလံ သတ္တရော၄ပါးကုန်သောပฏิပန္နာသရှင်းစေဖြစ်သော ပုဂ္ဂိုလ်တို့၎င်းသတ္တရော၄ပါးကုန်သောဖလေရှိတာသကိုယ်၌တည်သော ပုဂ္ဂိုလ်တို့၎င်းဧသသံဃောဤအရိယာ7ပါးအပေါင်းသံဃာသည်ဥစုဘုဒ္ဓသောမစွာဖြစ်၏ပညာသီလသမာဟိတော်

ရာဂံရာဂံချင်းချင်းနာဂံနာဂံချင်းချင်းညာနာညာနာချင်းချင်းတူးနေတယ်တဲ့ကျင့်သီလတွေတူးတယ်ဉာဏ်ပညာတွေတူးတယ်သမာဓိတွေတူးတယ်သူဆိုလည်းတူတဲ့လောက်တူတာပေါ့လေအဲဘုံလုံးညာနာတာမညာနာပုဂ္ဂိုလ်နဲ့စင်္သာရိပုတ္တရာနဲ့အဲညာရင်းတူသလားလို့ဒီလိုတော့မေးကြမျိုးကိုသူသူတဲ့တဲ့အပိုင်းကတူတာပါ ယုံနာတရားတွေသိတာသစ္စာလေးပါးတွေသိတာအဲ့ဒီပိုင်းရတူတာအဲ့ဒီလိုတူတာကိုပြောပါတယ်ပညာသီသီလသမာဓိပညာနဲ့ပြည့်စုံပြီးတော့ဖြောင်းမစွာဖြစ်နေတဲ့အရိယသံဃာပေါင်းအဲ့ဒီအရိယသံဃာပေါင်းဟာလူကံပုဂ္ဂိုလ်အမြတ်ဆုံးပဲလို့ဆိုလိုပါတယ်ရောတံဩရိကံပုံညာပံနေရိနာမဗလံ ဩပရိကံဥပရိယောဖြစ်စေရသောကာမ၅ပါးဒီသောဥပရိခန္ဓာ၅ပါးဒီသောဥပရိကိုဖြစ်စေရသောအခုပုဂ္ဂိုလ်သားတော်တွေအလိုရှိနေကြတာဘာတွေတော့ဆိုလို့ရှိရင်လူကျင်နေတဲ့ဇာကောင်းတဲ့ကာမဂုဏ်အာယံဝတ္ထုတွေနဲ့ပြည့်စုံနေတာလို့ရှိတယ်မိမိတို့ကိုယ်တွင်သာနာမှာရှိတဲ့ခန္ဓာ၅ပါးလို့ခေါ်တဲ့ ယုတ်တရားနာတရားအကောင်းတွေနဲ့ပြည့်စုံခြင်းနဲ့ဒီရပြဘဝမှာလူကောင်းဘဝနာကောင်းဘဝလူခန္ဓာနာခန္ဓာအကောင်းတွေပြည့်စုံခြင်းနဲ့အဲဒီခန္ဓာတွေကလည်းအသက်ရှိတဲ့ခန္ဓာတွေအသက်ရှိခြင်းနဲ့အစဉ်အစဉ်သတဲ့ခန္ဓာတွေအစဉ်လာခြင်းနဲ့စသည်ခြင်းပေါ်တယ်ကိုယ်ရင်းတဏ္ဍာငါလည်းယုံနာခန္ဓာတွေအကောင်းတွေနဲ့ပြည့်စုံခြင်းနဲ့အပြင်မှာကလည်းအသုံးဆောင်ကာမဂုဏ်အာယဝတ္ထုတွေ ဒါသာတွေနဲ့ပြည့်စုံခြင်းနဲ့ကျင်းညုတ်ပြောလို့ရှိရင်စီဘောဥစ္စာယရနာတွေချွေရန်ပရိသတ်တွေပေါ်တယ်အဲဒါတွေနဲ့ပြည့်စုံခြင်းနဲ့အဲဒါတွေကဥပရိတွေပဲတဲ့အဲဒီဥပရိတွေကိုဖြစ်စေနိုင်တဲ့ဩပရိကံဥပရိကိုဖြစ်စေနိုင်သောကာမဂုဏ်ဥပရိခန္ဓာရီဟုသောဥပရိကိုဖြစ်စေနိုင်သောကောင်းမြတ်သောကာမဂုဏ်ကောင်းမြတ်သောခန္ဓာရီဟုသောဥပရိကိုဖြစ်စေနိုင်သောဘုံညာကုသိုလ်ကောင်းမှုကိုကြောတံ ရွန်တာနာပြုကုန်သောပုဂ္ဂိုလ်တို့အားပြုကုန်သောလူပုဂ္ဂိုလ်နတ်ပုဂ္ဂိုလ်တို့အားသာဂေသံဃာ၌သံဃေအရိယာရှိပါအပေါင်းဤဟုသောသံဃာ၌ဒိဏံပေးလွာသောလူဒါနာသည်မသလံကြီးမြတ်သောအကျိုးရှိ၏သံဃာကိုပေးလူတာဟာလူဒါနာအများဆုံးပဲ လူဒါနဆိုတာဘယ်သူမှဆိုလူကောင်းတာပဲဒိဋ္ဌာန်တွေလည်းလူကောင်းတာကျွေးကောင်းတာမွေးကောင်းတာအဲဒါတွေလည်းပဲအကျိုးရှိပါတယ်ဒိဋ္ဌာန်ကိုအဲဝါဝလည်းနဲ့စေရနာကောင်းနဲ့ကျွေးလည်းလို့ရှိရင်အသတရားကျိုးပေးတယ်တရားတရားကဘဝတရားကျိုးပေးတယ်လို့လူဖွင့်ပြထားပါတယ်အဲဒါဒိဋ္ဌာန်နဲ့လူကောင်းတာပါပဲ အဲလူပုဂ္ဂိုလ်ဆိုပြောကြတယ်လူပုဂ္ဂိုလ်မှလည်းသီလမရှိတဲ့ပုဂ္ဂိုလ်သီလရှိတဲ့ပုဂ္ဂိုလ်ရဏဂုံတည်တဲ့ပုဂ္ဂိုလ်မတည်တဲ့ပုဂ္ဂိုလ်စသဖြင့်ခွဲလိုက်ရင်အဲအကောင်းနဲ့အညံ့နဲ့မျိုးမျိုးကွဲပြီးတော့သွားပါတယ်အဲဒီတည်းမှာရဏဂုံတည်ရစပြီးတော့မြတ်စွာဘုရားဤသာသနာဝင်ပုဂ္ဂိုလ်ဖြစ်ပြီးမြတ်စွာဘုရားဤသုံးမဩဝါဒတွေလိုက်နာကျင့်နေတဲ့ပုဂ္ဂိုလ်ဖြစ်လို့တဲ့ သောတာပတိဖလသစ္စည်းကရိယာယပฏิပါဏပုဂ္ဂိုလ်ခေါ်တယ်တဲ့သောတာပတိဖိုလ်ကိုမျက်မှောက်ပြုနိုင်အောင်ကျင့်နေတဲ့ပုဂ္ဂိုလ်ခေါ်တယ်တဲ့အဲဒီပုဂ္ဂိုလ်ဟာဘယ်ရင်ပါသွားတော့ဆိုတော့သောတာပတိမဂ္ဂထံထဲမှာပါသွားသောတာပတိမဂ္ဂထံပုဂ္ဂိုလ်ကလည်းပဲသောတာပတိမဲ့ရောက်နေတဲ့ပုဂ္ဂိုလ်ပေါ်တယ်မဲ့ပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်ကလည်းသောတာပတိဖိုလ်ရအောင်ကျင့်နေတဲ့ပုဂ္ဂိုလ်တန်းသူကအမြတ်ဆုံးခေါင်းလေးပဲ သူ့အောက်ကဘုဒ္ဓဂူရောက်နေတဲ့ပုထုဇဉ်ရှိတယ်သူ့အောက်ကဝိပဿနာယောဂီရှိတယ်အဲသူ့အောက်ကနေပြီးတော့သမာဓိအခြေခံလောက်အားထုတ်နေတဲ့ပုဂ္ဂိုလ်ရှိတယ်သူ့အောက်ကနေပြီးသီလလောက်ပြည့်စုံနေတဲ့ပုဂ္ဂိုလ်ရှိတယ်အဲနောက်ဆုံးကြတော့သရဏဂုံတရားပေါ့လေအဲဒီတရားဒါကလာဖွင့်ထားပါတယ်သရဏဂုံဒီတဲ့ပုဂ္ဂိုလ်ကစပြီးတော့တဲ့သောတာပတိကိုရအောင်ကျင့်နေတဲ့ပုဂ္ဂိုလ်တွေမှာ ပါဝင်ပါတယ်တဲ့အရိယာပုဂ္ဂိုလ်အစင်မဟုတ်တော့လဲ အရိယာလောင်းပေါ်တယ်အရိယာလောင်းရှိဖို့ကဘိုးဘွားကအရိယာလောင်းအဲ့ဒါပါတဲ့အတွက်သူလည်းပဲအဲဒီလိုပုဂ္ဂိုလ်တူရင်လည်းပဲပုဂ္ဂိုလ်အနေနဲ့လည်းပဲအသင်္ချေအပမေယအကျိုးရှိပါတယ်အဲတန်ဃာလည်းထဲလိုက်ရင်တော့သူပြောကြမလို့တန်ဃာအနေနဲ့တူရင်တော့ဒီမှာပါသွားပါလေဒါကြောင့်တန်ဃာလူသာကတော့ဖြင့်ခုနကပုဂ္ဂိုလ်ရဏဂုံတည်တဲ့ပုဂ္ဂိုလ်ကစပြီးတော့ပဲအသင်္ချေအပမေယသူ့တဲ့ သီလလုံးကျုံတယ်ဆိုရင်ဒါပြီးတော့ကြိုးကြည့်တာလဲသူတဲ့ဗမာရိပညာတွေပွားများနေတယ်ဆိုဒါပြီးကြိုးကြည့်လာတယ်အဲသူတဲ့ပို့ပြီးတကလားအရိယာမဲ့ရောက်နေတယ်ဆိုပို့ပြီးတော့ကြိုးကြည့်လာတယ်ညာနာဖြစ်နေတယ်ပို့ကြိုးကြည့်တယ်အဲ့ဒါတဲ့သံဃာဆိုတာကတော့ညာနာပုဂ္ဂိုလ်သူတာတဲ့ပဲကြိုးကြည့်ရတယ်တဲ့ဒါကြောင့်မို့သံဃေသံဃာ၌ဒိဏံပိလူဝသလူဒါနာဒီမှာပလံကြီးများသောကြိုးကြည့် သံဃာလူသားအကျိုးရှိဆုံးပဲသိဉ္ဇင်ခါကာလတွေလည်းပဲသံဃာဆိုတာသူကူးကြတာပါပဲတထိန်လူတဲ့ခါကာလကျတော့ပုဂ္ဂိုလ်နဲ့လည်းတော့လူလို့မဖြစ်ဘူးသံဃာပဲလူရတယ်သံဃာနဲ့ပဲဆိုင်ဘင်္ဂါမထဲ့လည်းပဲဒီမှာကတိနာစီဝရံဒေးမှာဆိုဒီတိန်သင်္ကန်းကိုလှူပါကြီးဆိုလည်းဘင်္ဂါသူရရောက်တာပဲဘင်္ဂါနဲ့ဆိုင်တာလေအဲတော့သိကြအောင်လို့ ဤမှာကတိနာပြေဝရံသံဃာပဒေမှာဆိုတော့ပို့ပြီးသေးကြတာပေါ့လေသာဂရာမှာတော့အချင်းချုပ်ပြရသွားတယ်ကတိနာပြေဝရံဒေမှာလို့ဆိုပြီးတော့လူရမယ်သံဃာပတို့ကတော့မပါဘူးမပါရင်လည်းလို့ဒေမှာလူတယ်ဆိုလို့ရှိရင်လူကံပုဂ္ဂိုလ်ဆိုတာရှိရမှာပဲသံဗရာဆိုတာရှိရတယ်ကာတာမထဲလဲကာတာဆိုတာရှိရတာပဲ အဲဒီမှာသူပါကုန်ကြီးဆိုရင် မရကျွန်ုပ်တို့ကြီးဆိုတာသူရှိတာပဲမထည့်ရရှိနေတာပဲလူရဆိုလို့ရှိရင်ဖြင့်ဘာကိုလူရဆိုတဲ့ကံဆိုလည်းရှိတာပဲဒီမှာတော့ကတိနာဆိုတာကတိသင်္ကန်းကိုဆိုတဲ့ကံရှိသင်္ကန်းလူရဆိုတော့ကတိသင်္ကန်းလူရဆိုတော့လူခါမဲ့ပုဂ္ဂိုလ်ကလည်းပဲသံဃာဆိုတာရှိရမှာမထည့်လည်းရှိရမှာပဲ ဒီမှာလူပါဝင်တထိန်သင်္ကလူပါဤဆိုဘသူနဲ့သက်ဆိုင်လို့တန်ခါနဲ့သက်ဆိုင်တော့ဒီသင်္ကလူပါဤဆိုပြီးတော့လူလိုက်ရတဲ့ကလည်းတန်ခါလူရတာပဲအခုဒီမှာတော့ဒီဆရာထည့်ထားတဲ့ပေါ်ပေါ်နဲ့အောင်ပြအောင်လို့တန်ခါသတန်ခါတော်အားဒီမှာလူပါကုန်ကြီးတန်ခါတော်အားလူပါကုန်ကြီးဘုန်းကြီးတစ်ပါးလည်းလူတော်မဟုတ်ဘူးအဲဒီသာဝနာရေးတာမှာရှိတဲ့ဟိုတော်လေးအနည်းငယ်များလူတော်မဟုတ်ဘူးအဆုလိုက်လူတော်မဟုတ်သူကပုရိမတ် ဝုဒ္ဓံဥထာနာပုရိမဝါကျသောပုရိမဝုဒ္ဓံဥထသံဃာတဒေမာတယ်ဒီလိုပါဒီလိုပုရိမဝါကျသောသံဃာအလှူပါ၏တဲ့ဒါကတော့မလိုဘူးနဲ့တူတယ်သူကအဲဒိနေကလူတယ်ဆိုရင်ပုရိမဝုဒ္ဓံဥထနဲ့ဆိုင်တာသူထဲဝေရမလိုပါဘူးသံဃာတဏိညပဲလိုပါတယ်သံဃာတန်ညဆိုတော့မြတ်စွာဘုရားဤတတိတွေအကုန်လုံးပါဝင်ပါတယ်ခဏကပြောတဲ့မဲ့ပုဂ္ဂိုလ်၄ပါးခိုပုဂ္ဂိုလ်၄ပါး အရိယာပုဂ္ဂိုလ်တွေလည်းဒီထဲမှာပါလာတဲ့သံဃာဆိုတော့အကုန်လုံးနဲ့ဆိုင်တယ်တဲ့ဒါကြောင့်မို့သံဃာလူတဲ့လူဟာအကျိုးကြီးတယ်တဲ့အဲသံဃာလူတော့ဗာမင်ညသင်္ကန်းဆိုလို့ရှိရင်တော့ဗာမင်ညဗာဏိကဒီဝရဒါနဗာမင်ညသံဃာအလူတဲ့သင်္ကန်းအလူဒါနဖြစ်တာပေါ့လေအကျိုးတော့ကြီးပါတယ်အဲဒီထဲမှာအခုကထိန်အဖြစ်နဲ့ထူထမ်းတယ်ဆိုတော့ကိုကထိန်က ဗာမင်ညဘင်္ဂါသူရန်းနဲ့ဗာမင်ညသင်္ဃာလူမျိုးမဟုတ်ဘူးတဲ့ဗာမင်ညသင်္ဃာလူတဲ့ကိုအကျိုးကြီးပါတယ်ဘယ်လိုအကျိုးကြီးတော့ဆိုရင်ခဏကပြောခဲ့တဲ့ညာတော်များအာနိသင်္ဃာပါးကိုရစေနိုင်တယ်အဲ့ဒါအကျိုးကြီးပါတယ်ဘာတွေတော့ဆိုလို့ရှိရင်မပါမကြလိုရသွားပြင်းများမသိဘူးမပါမကြပဲနဲ့လိုရှိရသွားနိုင်တယ်သုံးပင်ထားတဲ့ပုဂ္ဂိုလ်ကြီး အဲသုံးပြထားတဲ့ပုဂ္ဂိုလ်ကသင်္ကြန်ကြည့်တဲ့ယဟန်ပန်ကြပြီးတော့သွားတယ်မပန်ကြဘဲနဲ့သွားလို့ရှိရင် ပြစ်တဲ့တယ်အဲဒါရင်းနဲ့အာနိသင်ရနေတဲ့ပုဂ္ဂိုလ်ကပန်ကြဘဲနဲ့သွားနိုင်တယ်အဲဒီယူရတယ်ဘုံဒီထဲမှာထားလို့ရထားကားသွားနိုင်ပြီသင်္ကန်းသုံးတဲ့တဲကထားခြင်းအသင်္ကန်းထားပြီးသွားနိုင်တယ်အဲဒီသင်္ကန်းဝုတ်ပြီးတော့ဒီသင်္ကန်းသုံးတဲ့လုံးထားခဲ့တယ်ဒီလိုလေးရတာပါပဲဒါပဲမဲ့လို့ မြတ်စွာဘုရားလိုတော်ကတော့သိဉ္စသင်္ကန်းနေဝုတ်ပြီးဒီသင်္ကန်းတွေကိုအဲဒီစီတွေဆောင်ထားဖို့ဒီလိုတော့ရွေချက်မဟုတ်တချို့အဲဒီလိုဆောင်ထားကြအကြီးတဲ့ထည့်ပြီးတော့ဒီစီတွေဆောင်နေဆိုပြီးတော့ဒီနည်းတော့သူကကောင်းပါရဲ့သူကတော့အစုပ်မပေါက်တော့မရှိဘူးပေါ့လေကိုယ်ဟာဝတ်ထားလို့ရှိရင်ပုံတော်ပေါက်သွားလို့ရှိရင်ဒိဋ္ဌာန်တွေပဲပြတ်တတ်အဲဒါပဲရှိတယ်။မာစင်စစ်ကတော့ဒီစီတွေဆောင်နေဆိုတာကိုယ်ဝတ်ထားဖို့ပါပဲ။ နေမိုင်ဆိုရင်ဝတ်ထားဖို့အရေးကြီးဆိုရင်လည်းယုံထားဖို့ဒါပါပဲနရသင်္ကန်းကြီးကတော့ရံခါရံခါအဲအရေးကြီးတော့အသုံးလည်းပြုနိုင်ပါတယ်သုံးတယ်ပြင်းတယ်လည်းအသုံးပြုနိုင်ပါတယ်အဲကိုမှအသုံးပြုဖို့ကသင်္ကန်းသုံးတယ်ပါပဲအဲဒီတော့သင်္ကန်းသုံးတယ်လည်းက20ကတော့ပြင်ကိုမှရှိရမှာ30ကတော့ထားခြင်းလားထားနိုင်တယ်ထားခြင်းလားထားဆိုတော့အေဒီဒီနဲ့နရသင်္ကန်းကြီးတစ်ခုခုထားရမှာပဲ။ဒါကြီးအထားပြီးသွားနိုင်တယ်။ အဲဒီကျိုးရတယ်လေးပါးဒူပင်ခိုင်းပေါ်စဉ်စားခြင်းစားနိုင်ပြီအဲခိုင်းပေါ်စဉ်ဒနာပေါ်စဉ်ဆိုတာရှိတယ်သင်္ပိတဲ့ပုဂ္ဂိုလ်ကမပင်တာလို့သုံးစားဖုံဖုံပေးကြပါမဟုတ်ပဲနဲ့သမင်းလူပံကြွားမုံလူပံကြွားပါသမင်းစားကြွားမုံစားကြွားပါစသည်ဖြင့်ဒီလိုပင်လို့ရှိရင်အဲဒါ၄ပါးအတူ ဘလူခံပြီးတော့မစားကောင်းဘူးတဲ့စားလို့ရှိရင်ပြင်ကနာဘောနေပါစိတ်တရားဆိုပါစေရပါလေအဲဒီထဲမှာချွင်းချက်တွေရှိတယ်ညတ်တော်သမယာအဲခါကာလဆန်ထားပြီးတော့တဲ့ခါကာလမှာတော့ကိစ္စမရှိဘူးတဲ့ဘာခါရုံဆိုလို့ရှိရင်အဲဒီတန်ကိလာနာတမျိုးသုရရဏတမျိုးသုရသရတမျိုးပါတယ်သုရရဏတမျိုးသင်္ကန်းပိတ်လို့တဲ့အခါသုရသရတမျိုးသင်္ကန်းထုတ်လို့တဲ့အခါဆိုတာသတင်းကျွရင်တလားအဲ့ဒါရတယ် အချိန်ချင်းလိုက်လို့ရှိရင်တော့စောင်းအဲတပေါင်းလာရှိအောင်ငါးလအဲဒါသုရဒနာပင်သုရတာရသမယောဖြစ်ပြီးသွားတယ်အဲဒီတော့၄ပါးမအားစားတဲ့ပင်ကြီးချင်းပြင်ပြီးတော့သူတဲ့သွန်းတို့မုံတို့အဲဒါတွေကို၄ပါးသဘောင်းနဲ့လူကာမိစားတော့လဲအဘာမသိဘူးအဲ့ဒီကြိုရပါတယ်သင်္ဃာများစွာငါလာမသိငါထားနိုင်ပြီအတေအာနိသင်မရလို့ရှိရင်တော့သင်္ဃာက အပူသင်္ကန်းထားခြင်းလို့ရှိရင်ဆယ်ရက်ပဲထားရမယ်ဆယ်ရက်အတွင်းမှာအဋ္ဌာန်တဲ့ဝိသဗနာပြုတစ်ခုကိုလိုရမယ်အခုကထိန်အာနိသင်ရတာလို့ရှိရင်တဲ့သင်္ကန်းတွေဘယ်လောက်ထားတာထားနိုင်လဲအပြင်းမရှိဘူးသင်္ကန်းလူဘင်္ဂါလူညသင်္ကန်းများသူအားတာဖြစ်ပြီးဘိုင်းကဖြစ်နေလူတဲ့သင်္ကန်းတွေအဲ့ဒါတွေအတရားအနိသင်ရတဲ့ပုဂ္ဂိုလ်တွေနဲ့ဆိုင်တဲ့ပုဂ္ဂိုလ်တွေပြေးခြင်းပြေးမပြေးခြင်းတွေ အဲတရားနည်းပညာတဲ့ပုဂ္ဂိုလ်တွေကလည်းဆိုင်ဆိုင်ကြီးအဲ့ဒီကြိုရပါတယ်ဒါကတော့ရဟန်းနေနဲ့ဆိုင်တယ်လူတွေနဲ့မဆိုင်လူသူမှလည်းနိရုပဲရာမြဲကြိုငါပြီအဲလူသူမှလည်းပဲယဟန်များကျိုး၅ပါးရတယ်လို့ပဲလူတဲ့သူမှလည်းပဲအနုလောမအားဖြင့်ကျိုး၅ပါးရတယ်ဆိုတာမှယူရမယ်လို့ဆိုလိုပါတယ်။ဒါရင်ဒါလေးရတော့ဆိုတဲ့ကြောင့်တရားဓမ္မတွေနဲ့ဆိုင်လာသူသူမှလည်း မိသူပဲရမြဲကျုံငါမည်သူသူမှလည်းမိသူပဲရမြဲကျုံငါမည် မရသောကျိုး၅ပါးပြိဏဘာကဒါစီကင်းကားလွလာရလိုရသွားနိုင်တယ်ဝါပြိဏဘာကမပါမပြလိုရသွားပြင်းများမသိဘူးအဲ့ဒါနဲ့အလားတူပေါ့အဒါစီမရှိဘဲနဲ့လွလွလပ်လပ်ပဲမဆိုသွားနိုင်နဲ့ဒါသိနေကြတာပဲဒါစီမရှိဘဲနဲ့သွားကြည့်ရသွားနိုင်တယ်ဒီစိတ်ကောင်းတယ် အဲတစ်ခေါက်ပဲဆိုရတာလွယ်ပါရဲ့ဆိုတာစီကင်းကလွတ်လပ်စွာလိုရသွားနိုင်သည်အဲတာစီမကြည့်ပဲနဲ့လွတ်လွတ်လပ်လပ်လိုရသွားနိုင်တယ်တော်ပြီတော်ပြီတစ်ခေါက်တစ်ခေါက်ပဲသင်ကြားလို့လည်းနိုင်ရတော့ကြာသွားဘုန်းကြီးနိုင်ဝက်နဲ့ပြီးမလားဘုန်းကြီးနောက်ဒုတိယနှစ်နံပါတ်ကဒါဝန်ကိစ္စမလေးရပေါ်လာတယ်ရောဒီဟိုက သင်္ကန်းသုံးစီကိုဆောင်ထမ်းပြီးတော့သွားနေရတာပေါ့အထင်အနိသင်ကြရင်အဲ့ဒီသင်္ကန်းတွေထားခြင်းရထားသွားခြင်းရသွားလူလလသွားနေပေါ့ပေါ်ပါသွားနေတယ်အဲ့လိုပဲကာဝံကိစ္စတွေလေးလာခြင်းမရှိပဲနဲ့ပေါ့ပေါ့ပေါ့ပါပါနေထိုင်နိုင်တယ်ကာဝံကိစ္စတွေဆိုတာလောကလူလောကဆိုတာအများကြီးပေါ့ကာဝံကိစ္စတွေကြီးတာအဲ့ဒါတွေဘုရားဆောင်ရွက်ဗျာဆောင်ရွက်ရမနိုင်နိုင်ရင်ဆောင်ရွက်ရအဲ အဲဒါတွေကြည်ရွာရည်တွေအများအများကြီးရှိပါတယ်အဲဒီတောင်းကိစ္စတွေလည်းမလေးပဲနဲ့ပေါ်ပေါ်ပေါ်ပေါ်နေထိုင်ရခြင်းအကျိုးတွေလည်းရသွားနိုင်တယ်အခုပထမကြီးသောပုဂ္ဂိုလ်တွေနောက်ကိုနောက်ကောင်များဘွားတွေကြတော့ရှိရင်နိဗ္ဗာန်မရောက်သေးရင်ပေါ့လေသာသနာ့ဘွားတွေကအဲဒီအကျိုးတွေကရသွားမှာပဲအဲတစ်ခေါက်ပဲသွားမယ်တောင်းကိစ္စမလေးရပေါ်လာလေတော်သည် ။သုံးနံပါတ်သာတဲ့စားလို့ရမြစားတော်မြဖေးရမဖြစ်ဘူး။ဟိုကသုံးနံပါတ်က၄ပါးမဟာသတော်ပင်ကြီးချင်းပင့်ပြီးလူတဲ့သုံးကို၄ပါးစားလို့ရှိရင်အာဘသင့်တယ်ပြည့်စုံရဲ့အဲဒါတင်အာတိပင်ရရင်ပြည့်မရှိဘူးဆိုလိုလိုပဲဒီမှာတင်အာတင်အာတိပင်ရအောင်လူရန်ထားတဲ့အထင်ကဓမ္မတွေစားလို့ရစားစားလို့ရများ စားတော်များဘေးကမဖြစ်ဘူး ဒါကသင်လျော်တဲ့ဟာပေါ့လေသင်လျော်တဲ့ဥစ္စာပေါ့အခုဒီလိုကြိုပုဂ္ဂိုလ်တွေကဟွာနဲ့မတည့်၊ဇာနဲ့မတည့်နဲ့မတည့်တာတွေစောင်းနေတာရှိတယ်အဲအပြီးတွေကအပြီးတွေကလည်းမတည့်တာတွေစောင်းရတာရှိတယ်အသားတွေကလည်းပဲအဲစက်သားနဲ့မတည့်ဘူးဝက်သားနဲ့မတည့်ဘူးဘဲနဲ့မတည့်ဘူးဘာနဲ့မတည့်ဘူးညာနဲ့မတည့်ဘူးလို့စောင်းနေတာရှိတယ်ဟိုအစိတ်ကတော့လူတိုင်းမတည့်ဘူးအဲ့ဒါကတော့ဒါရီတော့ပြည့်ရိမ့်မယ်တော့ညှိုးလင်းကြတယ်မရှိဘူးသူက အများစားတောက်နေတဲ့အစားအသောက်တွေကတချို့ပုဂ္ဂိုလ်တွေမှာဆံဝါတဲ့တချို့ပုဂ္ဂိုလ်တွေကျမ်းမာရရတဲ့ပုဂ္ဂိုလ်ဘာသာသာသူအစာကြည်ပြီးကျမ်းမာနေတာပဲအဲဒီအကျိုးမျိုးရမှာပေါ့ဒါကိုဆိုလိုပါတယ်စားလို့ရအများစားတော့ညဒါလည်းအရေးကြီးတယ်ဘယ်အားစားစားကျမ်းမာရင်မပြည့်ဘူးဆိုရင်အဲဒါအမှန်တန်ကောင်းတဲ့အကျိုးအဲဒီလိုအကျိုးတွေရနိုင်ပါတယ်ဆိုရမယ်စားလို့ရအများ စံတော်ညာဒေဃမဖြစ်ပြီလေးနာမပစ္စည်းအမြသိမ့်ပိုက်တာဒေဃမရှိဘူးတဲ့ဟောလေးနာမကသင်္ကန်းအပူရလာလို့ရှိရင်သုံးနှစ်သင်္ကန်းကအပူရလာလို့ရှိရင်ဆယ်ရခြင်းအဋ္ဌတင်ထားတယ်မတင်လို့ရှိရင်ဟောအာဘတ်တွေသိတယ်လို့အခုအဲ့ဒီအကျိုးနဲ့အလားတူပဲအဲ့ဒီမှာဆရာနိသင်ရတဲ့ပုဂ္ဂိုလ်ကသင်္ကန်းတွေဘယ်လောက်ထားတာ အဲတလားလည်းထားနိုင်တယ်နှစ်လားလည်းထားနိုင်တယ်အလုံး၅လားကျော်ထားနိုင်တာပေါ့လေဒီလိုမှဘယ်လောက်ထားရတဲ့ငါဒီပေါင်းဘယ်လောက်များလဲရနိုင်အဲလိုပဲဒီမှာပစ္စည်းများသိမ့်ပိုက်ထားဘေးကမရှိဘူးတဲ့ပစ္စည်းများချင်းကြောင်းကြည့်ပြီးတော့ချုပ်ပြီးဘေးရတယ်ဖြစ်ပါရဲ့အဲဒီလိုဘေးရတယ်အင်းအကျိုးရနိုင်တယ်လို့ဆိုလိုပါတယ်ဘေးရပစ္စည်းများသိမ့်ပိုက်ထားဘေးကမရှိဘူးနောက်ငါးနံပါတ်က ဟောပစ္စည်းများသူတော်ဘာယူသွားခြင်းပါသည်ရှိကငါးနာပါကအရှင်အနိသင်မရဘူးဆိုလို့ရှိရင်ဘင်္ဂသဒေးမှာဆိုရင်ဘင်္ဂရီအကုန်လုံးဝေးယူရတယ်။ကြာဝေးနေလို့ရှိရင်အာဂန္ဓုတစ်ပါးရောက်လာရင်အဲ့ဒီကိုယ်တော်လည်းသိရတယ်။အာဂန္ဓုတစ်ပါးမဟုတ်ဆယ်ပါးရောက်လာလည်းသိရတာပဲ။ဒီပြီးတော့သိရတယ်။အနိသင်ရထားတဲ့အကြောင်းမှဆိုလို့ရှိရင်တော့အရှင်အနိသင်ရတဲ့ပုဂ္ဂိုလ်တွေနဲ့ပဲဆိုင်နေဒီဘင်္ဂသင်္ဃာဒါကတော့သူ့ပုဂ္ဂိုလ်က အပြည့်မြင်ရတယ်မြင်တယ်ဒါကတော့ကိုရိုးကြီးတယ်ငဲ့ပြီးတော့ပြောနေတယ်လို့အောင်းမေ့ကြရှိတယ်ဒါပေမဲ့လို့ဘုရားလက်ထက်ကရေးကြည့်တယ်ဘုရုံးကရင်းကျတဲ့ခါကာလကျတော့ရရနေနေကဘုရားကုလကြတာပါဒီမှာဆိုတော့အာဝတိကြီးပြီးတော့ကျောင်းတော်မှာဝါဇဥပသင်္ဃာတစ်ထောင်ပဲရှိတယ်ဆိုတော့ဟောဆိုတဲ့သင်္ဃာဝါကျုတဲ့ခါကာလကျတော့ 2000နဲ့ဖြစ်ခြင်းဖြစ်နေမှာဟိုကတခြားရောက်လာ3000 4000ဖြစ်ခြင်းဖြစ်နေအဲဒီယကတကာဓမ္မတွေကသင်္ဃာ1000လောက်ပဲသင်္ဃာထူကိုရတတ်တယ်လို့1000လောက်ထူကိုရကြီးပဲပြီးတော့ဗိုင်းဒသင်္ဃာ1000လဲလို့ရှိရင်ဟိုကအာဂါနုတွေက2000 3000ဖြစ်နေတယ်ဆက်တာပေါ့သူကသင်္ဃာတော့ကြတော့အပိုင်းပိုင်းလေးတွေဝေခွဲပြီးတော့ထူရလိမ့်မယ်ဘာမှသုံးလို့ရမှာမဟုတ်ဘူးအဲဒါကြောင့် အဲဒီလိုမရှိရအောင်လို့မြတ်စွာဘုရားကဒီဟာဒီကျွတ်အနည်းငယ်ကိုသင်ယူထားပါတယ်အဲတော့သံဃာလူတဲ့သင်္ကန်းတွေပဲလို့အာနိမရတဲ့ပုဂ္ဂိုလ်တွေတော့ဆိုင်နေကြတယ်စိတ္တခဏရောက်လာအာဂန္ဓုကျင်မဆိုင်ဘူးလေအဲဒီလိုကျွတ်တွေရအဲဒါနဲ့အလားတူပဲဒီမှာကိုယ်ပစ္စည်းများသူတော်ဘာဒီတော်သင်္ပါပြီးကိုယ်နဲ့ဆိုင်တဲ့ပစ္စည်းတွေသူတော်ဘာကစိတ်စိတ်ဒီဖြစ်စေအတင်လူယူဖြစ်စေအဲဒါတွေ မရှိဘဲနဲ့ကျင်းနိုင်တယ်တဲ့ဒါကလည်းယူကြည့်တာပဲအဲဆိုရမယ်ကိုပစ္စည်းများသူတော်ဘာယူသွားခြင်းပါသည်တထိန်တကားကျုံငါးပြာလျော်စွာရနိုင်သည်ဒီဟာကဘယ်ဟာပါဠိကတုံးဆိုတော့လောက်တာလုံးလုံးမပဲလျော်ကိုလျော်ပေါ်ပြထားပါတယ် အဲဒီကထိန်လူသင်္ကားဒီအကျိုး၅ပါးပဲရသလားဆိုတော့သာမာအလူပဲဆိုသာမာအကျိုးများလည်းပဲရပါတယ်ဒါကအပူအကျိုးသာမာသင်္ကန်းလူတဲ့ပုဂ္ဂိုလ်သင်္ကန်းလူချင်းအကြောင်းပြုပြီးရတဲ့အကျိုးတွေရှိပါတယ်အဲဒီအကျိုးတွေလိုပဲဒီကထိန်လူတဲ့သင်္ကန်းကထိန်သင်္ကန်းလူတဲ့ပုဂ္ဂိုလ်မှလည်းအကျိုးတွေရတယ်မျိုးသမီးများဆိုလို့ရှိရင် အမြတ်ဆုံးသင်္ကန်းလူတဲ့အကျိုးကမဟာလာဒါနီရှိတဲ့ရွှေတွေဖြင့်ရွှေနွယ်တွေဖြင့်ပြုလုပ်ထားတဲ့ယရနာတွေမျိုးမျိုးနဲ့ပြည်ကျထားတဲ့အဝတ်ဆင်တဲ့ဇာကိုရခြင်းဟာဖြင့်သင်္ကန်းလူဒါနာမှာအမြတ်ဆုံးပဲတဲ့ဒါမျိုးသမီးများမှာရနိုင်တဲ့အကျိုးအမြတ်ဆုံးပဲဒီပြင်သာမန်အဝတ်ထည်တွေတော့ပြောကြံကြည့်ဘူး အဲဒါမြတ်ဆုံးပဲမြတ်စွာဘုရားလက်ထက်ကဝိသခာဆိုတဲ့မထေမမှာအဲဒီမဟာလာဒဆိုတဲ့အစဉ်တော်ရှိပါတယ်သူကဘလောက်ကိုတာတော့ဆိုတော့ကိုဂရီကိုဂရီကိုတာနဲ့အများကြီးပဲအဝတ်တစ်ထည်တဲ့ကိုဂရီတာနဲ့ဆိုတော့နေတာမဟုတ်ဘူး

အဲဒီလိုအကျိုးကိုရပါတယ်တဲ့လားယောသားများမှာအများဆုံးဖြစ်တဲ့အကျိုးအေးဒီကုရပြရခြင်းအကျိုးရတယ်အဲဒါကတာမအကျိုးပဲတစ်ထိန်တော့မဟုတ်သေးဘူးတစ်ထိန်ဆိုတော့ခုပြောတဲ့ထူးခြားတဲ့အကျိုးတွေကိုရတာဒါကြောင့်တာမတာမကျိုးလည်းများစွာပဲရမြဲရနိုင်ပြီသင်္ဃာတာမင်ညာလူလို့ရတဲ့အကျိုးလိုပဲမိုင်းကသင်္ဃာလူတော့မိုင်းကဒါနဒီဝရဒါနသင်္ဃာလူအကျိုးရတယ်လို့ပဲ အဲဒီအကျိုးတွေလည်းပဲရတယ်အခုပြောခဲ့တဲ့အထူးအကျိုးတွေလည်းရတယ်ဒီလိုဆိုလိုပါတယ်အဲဒီမှာလည်းပဲဆိုရမယ်တစ်ခေါက်ပဲဆိုတော့တာမန်ကျိုးလည်းများစွာပဲရာမြဲရနိုင်ပြီနိဗ္ဗာန်ကိုလည်းသိတာမီအပြည့်ရနိုင်ပြီအဲနိဗ္ဗာန်ကိုလည်းပဲကြည်သာလို့ရှိရင် ကာမစီဝရဏကလည်းနိဗ္ဗာန်ယူယူပြီးသံသရဝတ္တဒုက္ခတော့မောစနခါရအဲနိဗ္ဗာန်တသိကရဏခါရစီဝရံဒီမှာဘုရားဝဆင်းရဲကလုံးမြောက်ရင်နိဗ္ဗာန်မြတ်မောပြန်လုံးဟာငါဒူပါဤဣဒာမေပုညအသွေခယဝံဟောတုဣဒာမေပုညနိဗ္ဗာန်တသိစောဟောတုအာမြဝဆင်းကလုံးမြောက်ခြင်းကိုရည်ရွယ်ပြီးတော့လူလို့ရှိရင်ငါလူသားနဲ့နိဗ္ဗာန်ကိုလည်းမြတ်မောပြုနိုင်တယ် အဲ့ဒီအကျိုးလည်းပဲဒီရတာပါပဲတဲ့ဒါနိဗ္ဗာန်ကိုလည်းနိဗ္ဗာန်ကိုလီစိတ်သာမိအပြည့်ရနိုင်ပြီသတိဒါနကျိုးများစွာလူလူလာဘူးလေကြီးတဲ့သတိအလူဒါနကိုယခုဉာဏပရိသတ်တွေသတိလူလူတဲ့ပုဂ္ဂိုလ်တွေကအခုဒီကြီးလူရတာမဟုတ်ဘူးစစ်စစ်တော့နေ့တည်းကလည်းလူရလှပြီစစ်ပြန်စဉ်းစားကြည့်လို့ဒီလိုချိန်မောင်းများပါရမယ် ဒီလိုမှမရရဒီကြိမ်နဲ့ရှင်ကအကြိမ်နဲ့နှစ်ကြိမ်သုံးကြိမ်လေးကြိမ်ငါးကြိမ်ဆိုတဲ့ဆယ်ကြိမ်အဲဒါကြီးကြီးလိုက်ပါလေဒီ20 30လည်းပဲရှိနိုင်တာပဲအဲဒါသခင်လူဒါနတွေပူခဲ့ရဘူးလားဒီကိုလူဒါနတွေပြန်စဉ်းစားဖို့ဆိုရမယ်သခင်ဒါနာကျိုးများစွာလူလာဘူးလေဒီ ယခုတခါလူရတာဝမ်းသာဝယ်ကောင်းသည်အဲဒီတုန်းကလည်းလူပဲရယခုတခါလည်းလူရပြီလူများလည်းတင်လူလူရပြီလို့ဝမ်းသာလူရပဲကံကောင်းတယ်ဆိုတော့ဒီလိုဟာတွေပေါ်လာတယ်ကံကောင်းတယ်ဆိုတော့ဒီကုသိုလ်ကကောင်းတော့ဒီကုဘဝမှာလည်း ပြည့်စုံတယ်များပြည့်စုံပြီးတော့ကုသိုလ်ကောင်းမှုတွေထားပြီးတော့ပွားရအဲဒီလိုပွားပြီးတော့ဒီကုသိုလ်ကောင်းမှုကအကျိုးပေးနောက်ကလည်းပဲအကြောင်းညွှန်လို့ချင်းကုသိုလ်တွေထားပွားအမြတ်တစ်ယောက်လုံးမှာလူလောကနာလောကတွေချမ်းသာတဲ့ဘဝတွေမှာပြည့်ပြီးတပြေးပြေးမှတ်တယ်ဒီဝိရိယဣန္ဒြေသတိဣန္ဒြေသမာဓိဣန္ဒြေပဉ္စဣန္ဒြေဆိုတဲ့ဣန္ဒြေ၅ပါးကြီးကျက်တဲ့ခါကာလမှာအရိယာမေဖို့တွေရောက်နိဗ္ဗာန်မြင်မောက်ပြီးသေတာပင်ငြိမ်းတာပဲ အခုရာအထုတ်ပြီးမဘုနိဗ္ဗာန်ကိုမျက်မှောက်ပြုရရတယ်ဆိုတာဒီလိုပုဂ္ဂိုလ်တွေပဲဒါကြောင့်မို့ယခုတခါလူရတာဝန္တာပဲကောင်းပြီဝန္တာတိုင်းမှာဖြစ်ပြတာရှုကားပြရမည်ဝန္တာလို့ရှိရင်ဟိုသူဒါနာဆိုဝန္တာတာဘောသူကလာယူပေးမယ်အောင်နောက်သံဃာလုံးလျှောက်ပြီးတော့ကြီးမြတ်သောအကျိုးတွေပေးသွားမယ်အဲဒီလိုသူပြရပေတယ်လို့အာရုံပြုတယ်အာရုံပြုတယ်

သမသိတဝါခရတော်ဝရတော်ကုံသွားသည်ပြတ်သွားသည်သမသိတဝါသုံးသာရှုမှ၍အရာတံအရာတပုသောဘာဝနာတိရောက်လေ၏အဲဒီဝန်တာတဲ့သဘောတရားလေးကိုရှုပြီးတော့ဝိပဿနာသင်တိုင်းတဲ့ပြီးသနာချင်းအရာတပုရောက်တတ်တယ်တရားကုံအာရုံပြုခြင်းစီတိဖြစ်လာဝမ်းမြောက်လာအဲဒီဝမ်းမြောက်တဲ့စိတ်ကလေးရှုလိုက် ၅တကူရောက်ဒါနာကုသိုလ်လည်းဗေဒနာကုသိုလ်မဆိုပဲဒါနာကုသိုလ်ပြုကိုဒါနာလေးပြစဉ်းစားလိုက်တဲ့အခါဖြစ်ဖြစ်သူ့နေတော့ဖြစ်ဖြစ်ဝါမျိုးစေစိတ်ကြီးဖြစ်အဲဒီဝါမျိုးစေစိတ်ကြီးရှုလိုက်ရင်သစ္စာချင်းမဲ့ဖို့ရောက်သွားနိုင်တယ်အခုကတိလူတဲ့ပုဂ္ဂိုလ်တွေလည်းမိမိတို့လူတဲ့ကတိလူလေးကိုအာယုံပြုပြီးတော့အခုတရားနာရင်လည်းအာယုံပြုပြီးတော့ဝါမျိုးတတ်တဲ့အခုတရားနာနေရင်ကိုပဲ နားတဲ့တရားကြားရပြီးတော့လည်းဝမ်းမြောက်ဝမ်းသာတဲ့စိတ်တွေဖြစ်တာလေကိုယ်ထဲမှာသူစင်းရင်းနေတဲ့ပီတိတွေထားတဲ့သတိမွေးခြင်းတွေထားတယ်လို့လည်းဖြစ်တာပါလေအဲဒီဖြစ်တဲ့ခါကလည်းအဲ့ဒါလေးရှိအောင်မှာဝမ်းသာတယ်ဝမ်းသာတယ်ဆိုတော့အဲဒီကျိုးစင်းရင်းနဲ့ဝမ်းသာတာလေးတွေဝမ်းသာလိုက်ကြောက်သွားလိုက်ဝမ်းသာလိုက်ကြောက်သွားလိုက်ဝမ်းသာလိုက်ကြောက်သွားလိုက်မမြဲတဲ့သဘောတွေကိုအဲဒါမမြဲတဲ့သဘောတွေပြီးရင်အနိစ္စနုပါဒနာဥပါဒနာညာဖြစ်တာပဲအဲဒီဥပါဒနာညာကျင်းလို့ရှိရင်ပါရမီကလည်းရှိရရင်းကျက်တဲ့ပါရမီရှိနေရင် သဒ္ဒနာချင်းလည်းမဲ့ပုဂ္ဂိုလ်ရောက်သွားနိုင်တယ်တဲ့ဒါသေးသေးကိုယ်ကိုယ်မဟုတ်ဘူးသဒ္ဒနာချင်းရတဲ့အကျိုးတွေပဲအဲဒါဆိုရမယ်ဝမ်းသာတိုင်းမှာဖြစ်ပြတာကျုပ်ကားပြီးအမိ ဘောပြုစွာကအနိစ္စဒုက္ခလည်းမြင်သည် မ်းသာတာလေးဝမ်းသာတယ်ဝမ်းသာတယ်စဉ်းကျင်းနဲ့ဝမ်းသာတာလေးဖြစ်ပြီးကြောက်သွားရှုမှတ်တဲ့စိတ်ကလေးဖြစ်ပြီးကြောက်သွားနဲ့ဖြစ်ပြီးကြောက်ဖြစ်ပြီးကြောက်ပြီးတော့ဖြစ်ပြီးကြောက်တာလည်းမမြဲတဲ့တရားပဲဒါအနိစ္စနုပါဒနာညာဖြစ်ပြီးကြောက်ခြင်းနဲ့ဆင်းရဲပဲဘာမှအာကိုကြမရှိဘူးဒါဒုက္ခမျိုးဒုက္ခနုပါဒနာညာအဲဒီအနိစ္စဒုက္ခမြင်လို့ရှိရင်အနတ္တအစိုးမရတဲ့သဘောတရားများပဲလို့ဒီလိုလည်းပဲသိမြင်ပါတယ်အဲဒီအနိစ္စဒုက္ခအနတ္တသိမြင်ပြီးတော့အဲဒီသိရင်သိရင်နဲ့ ပါရမီကလည်းရင့်ကျက်အိန္ဒိယလည်းကြီးရနေအဲ့ဒီတခဏအတွင်းမှာလည်းနိဗ္ဗာန်ဆက်ရောက်ပြီးတော့ဝိရမေဖို့တွေဖြစ်သွားနိုင်တယ်ဆိုရမယ်သုမယဟံသိမြင်ပြန်နိဗ္ဗာန်ဆက်ရောက်သည် ဒီခါမဆိုပါပဲတရားအာယုံကြည့်ရင်တရားနာရင်ဒီလိုသုဒ္ဓံဆက်တာရင်အမ်မမြဝန္တာမှုတွေဖြစ်လာလို့ရှိရင်ဒီချိန်ခါကာလမှာနိဝရဏကြိလေသာတွေကျင်းနေတဲ့အချိန်မှာအဲဒီချိန်လေးမှာရှုလိုက်လို့ရှိရင်ဝန္တာသာလေးဖြစ်ပြောက်သွားရှုတဲ့စိတ်လေးဖြစ်ပြောက်သွားအနေစာမမြဲဘူးဆိုတာပြီးတဲ့ဒီဒီတဲ့ရှင်ဒုက္ခဆင်းရဲပဲဘာမှ အာမကုလို့တဲ့တရားပဲဆိုတာပြီးတယ်သူသဘောတည်းသူပြည့်နေအဆုံးမရတဲ့အနတ္တတရားပဲဆိုတာပြီးတယ်အဲဒီနိစ္စရုပ္ပနာတာပြီးပြီးအရိယာမေဖို့တွေရောက်သွားနိုင်တယ်အဲဒီရောက်အောင်လို့ဒါနာကနေပြီးတော့ဝိပဿနာဒီမှာပါဝင်သွားတယ်အခုတရားဟောရင်တရားနာရင်လည်းမိမိတို့သာနာဖြစ်နေတဲ့တရားလေးတွေနှလုံးသွင်းနှလုံးသွင်းပြီးတော့ဝိပဿနာတွေဖြစ်ပါတယ်အဲဒီဝိပဿနာတွေဖြစ်ပြီး ဒီလူတွေကလည်းကျင့်နေမယ်ဆိုလို့ရှိရင်တရားသူမဖို့နိဗ္ဗာန်ဆိုတရားသူတွေမျက်မှောက်ပြုသွားဖို့ပါပဲမရင်သေးရင်လည်းပဲအခုရှုတာနှလုံးသွင်းတာနဲ့ရင့်ကျက်တဲ့ပါမီဖြစ်သွားနောက်ကာကာရမှာမညာပညာနိဗ္ဗာန်မြင်ညာစွာမြင်ပေါက်ပြုပါအကြောင်းပဲဒါကြောင့်ယနေ့ဒီနေ့ကသူရဆက်ကချင်းအကြောင်းပြုပြီးတော့မိမိတို့သူရန်ထားတဲ့ဒါနကုသိုလ်တွေအဲဒါကိုပါဝင်ကြ မညပိုင်းကသံဃာတော်တွေရောယောဂီတွေရောနာမယပုဂ္ဂိုလ်တွေရောကျွေးမွေးသူသားနဲ့ဒါနနေ့တဲ့ပိုင်းမှာသံဃာတွေရောယောဂီတွေရောနာမယပရိသတ်တွေရောဒီနေ့ဒီနေ့ဆိုတော့တော်တော်လည်းလည်းပုံရပါတယ်အဲအဲကျွေးမွေးတဲ့သူသားနာအကုသိုလ်တွေပဲမနာသက်တာနဲ့ကုသိုလ်တွေပဲအခုဉာဏပရိသတ်တွေ အနေများအကုန်လုံးပါဝင်တာပဲတတိယလူဒါနတွေကပါဝင်တာတွေအဲဒီသင်္ကန်းလူရန်ရတယ်ဒီသင်္ကန်းနဲ့မကဘူးဒီမှာဒီသင်္ကန်းရတန်ရန်ဖြစ်တဲ့မျိုးမျိုးသောပစ္စည်းတွေလည်းပါတယ်ဒါတွေလူရန်ရပြီးတော့ခုတရားနာရတယ်ဝိယဝိဇ္ဇခံရတဲ့ပုဂ္ဂိုလ်တွေဝိယဝိဇ္ဇတွေခံရရတယ်အဲဒီကုသိုလ်တွေကသတ္တမရာလုံး ကြောင်းညီတိုင်းကြောင်းညီတိုင်းကြိုးပေးပြီးတော့လူချမ်းသာတာချမ်းသာတွေရပြီးသွားဖို့ပဲနောက်ဆုံးတစ်ချိန်မှာအရိယာမဉ္ဇဉ်ပူညာနဲ့နိဗ္ဗာန်မျက်မှောက်ပြုဖို့ပဲဆင်းရဲခါသိငြိမ်းဖို့ပဲအဲဒါအာယုံပြုပြီးဝမ်းမြောက်ဝမ်းသာပြီးဝမ်းမြောက်ဝမ်းသာဖြစ်တဲ့ဖြစ်တဲ့ရှုမှတ်ပြီးတော့ဝိပဿနာဉာဏ်ကြီးပွားပြီးတော့အဲမဉ္ဇဉ်ပူညာနိဗ္ဗာန်ရောက်ခြင်းအကြောင်းဖြစ်တဲ့ပါရမီတွေ ရင်းကျက်ပွားများပြီးတော့သွားနိုင်တယ်ဒါကြောင့်ယနေ့ယခုသင်္သင်္ကလူသားချင်းနဲ့စားပြီးတော့ပြုစုတဲ့ကုသိုလ်ကောင်းမှုတွေကြောင့်သင်ရထာသိငြိမ်းရာဖြစ်တဲ့နိဗ္ဗာန်ချမ်းသာမြတ်ကိုအရိယာမဂ်ညာပူညာဖြင့်လင်းမြန်စွာဆက်ရပြီးမျက်မှောက်ပြုရပါစေလို့ရာနာအားဖြင့်ရည်ရွယ်တောင်းပြီးတော့ရည်ရွယ်ကြမြတ်ပြုဝေကြမယ်မိမိတို့ရည်ရွယ်တောင်းပြီးအတိုင်းလည်းပြည့်စုံကြပါစေ နာရှိတာကဝါဆိုတဲ့သင်္ဃာက40နဲ့တပါးရှိပါတယ်။ဘုရားဝါ ဝါကျုသသင်္ဃာ42ပါးဝါမတိသေးတဲ့ဒုတိယဝါက2ပါးနဲ့43ပါးရှိပါအဲ90အပြင်ကသင်္သင်္ဃာကကျိုးလည်းမလာနိုင်ဘူးနာမည်လည်းလည်း6ပါး9ပါးလောက်ရှိပါများတော့လာနိုင်ကြပါအားအလုံးက29ပါးဒီလိုပါပဲဒါပေမဲ့လို့အခုတထင်သင်္ဃာအဖြစ်နဲ့လူသားတဲ့ပုဂ္ဂိုလ်တွေတထင်သင်္ဃာအဖြစ်နဲ့လူသားတဲ့ကုသိုလ်ကောင်းမှု ရှိရအောင်သံဃာလူဒါနရှိရအောင်လို့ဒီသင်္ကန်းတွေအကုန်လုံးသံဃာအာယူစုပြီးတော့သူရဟိုဒီမှာရှိတဲ့သံဃာတွေအားလုံးလည်းခုကိုယ်အပြင်တော့ဝိမောဝါကျွတ်တဲ့သံဃာတော်တွေပေါ့ဒီကခုပါတယ်ပန်ကြားထားပါတယ်အဲဒီအပြင်ကဒီဝေထားတဲ့29ပါးဒုတိယဝါက2ပါးအလုံး29ပါးပေါ့ အဲဒါတွေကိုကြည်ဝဲထားတဲ့အတိုင်းနဲ့သတိပြီးလူသားချင်းကိုသဘောတူကြပါလို့ပြောတယ်။ဖန်ပြထားပါတယ်။အဲလူတော်တရားဓမ္မတွေသံဃာအနေနဲ့ပဲလူသားများလိုက်ဆိုရရှင်ဘုရားတို့ဒီတော်တို့သည်သိစေသောကာလကဝါကျွသောခါ၌ စေနိယသင်္ကံသက်ကလူရန်ကြတဲ့ခဲ့သို့ယခုနှစ်၌လည်းဒီသာသနာ့ရိပ်သာတွင်အသိဉာဏ်သင်္ကံသက်ကလူရန်ခြင်းဒါနသဘင်ကိုသင်ရင်ကျင့်ပါပါကုန်၏ သို့ကျင်းပရ၌နည်းနည်းအာယုန်တဲ့ကာလကမင်္ဂတော်အား၎င်းယောဂီပုဂ္ဂိုလ်တော်အား၎င်းကြွရောက်လာသောပြိဿအပေါင်းအား၎င်းမွန်မြတ်သောသာသောခွဲတို့ကိုူရန်ခဲ့ပါကုန်၏ ယခုနေခြင်းကာလ၌လည်းသံဃာတော်အားမွန်မြတ်သောသံချေဝေဟောခြင်းတို့ကိုလူဒန်းဆက်သာသိမွေပူဇော်ပါတော်၏ယောဂီအပေါင်းပူဇော်ကောင်းတော်၎င်းကြွရောက်လာတော် လျာဏမိတ်တာမိတ်ဆွေပေါင်းသူတော်ကောင်းတို့အား၎င်းမွန်မြတ်သောသာဝေသာဝေတို့ဖြင့်တွေးမွေလူဒန်းပါကုန်၏ဤသောလူဒန်းပြည်လျင်သံဃာတော်ဤမျက်မှောက်၌ ရဏဂုံ၃ပါးနဲ့တကွာစေပါသီလကိုဤရွယ်ရင်းရှိသည့်တိုင်းသောက်တည်ကြပြီးလင်သတိလျာဤမံသတိလျာဤမံကိုယ်သင်္ကန်းကိုသံဃာတော်အား သာသနာ့ရိပ်သာနိုင်အတင်ခင်းရလို့ငါရေစက်သွန်းချ၍လူရန်ပါကုန်၏သင်္ညာယီမံဘုသင်္ကန်းကိုသံဃာတော်အားဒီရိပ်သာ၌အတင်ခင်းရလို့ငါ ရည်ရသွန်းချ၍လူရန်ပါကုန်၏ပင်တရားယင်မှန်ဒီသင်္ကန်းကိုဒီရိတ်တာ၌တင်ချင်းအားလုံးငါသံဃာတော်အားဒီရသွန်းချ၍လူရန်ပါကုန်၏သို့မှတပါကတိသင်္ကန်းဤ ယံဖြစ်ကုန်သောသင်္ကန်းစုံတို့ကို၎င်းယန္တုဘဝသတ္တိရလေဟောင်းတိအစရှိသောအမျိုးမျိုးသောလူဝဲဝတ္ထုတို့ကို၎င်းဒီရရင်ရှိတိုင်းသံဃာတော်အား၎င်း သောပညာတို့အား၎င်းအတိအစီပိုင်းခြား၍ဒီသက်သွန်းချာ၍ယူရန်ပါကုန်၏ဒီကောင်းမှုပေါင်းသည်အာသောတရား၄ပါးတော့၏ကိုယ်ဟာကုံကြောင်းဖြစ်သောမဉ္ဇဏ်ဘုံဉ္ဇဏ်နိဗ္ဗာန်ကို လက်ဆောင်ပါစေတည်းဒီကောင်းမှုကြောင့်ကျွန်တော်တို့သည်သေရန်အန္တရာယ်ဟူသည်များတော်မှာအာခသေးကျင်းလို့ကြ၍အသက်ရှင်ခြင်းနာခြင်းခြင်းကျမ်းမာခြင်းသံသာများခြင်းအသက်ရှိသော ကောင်းကျိုးချမ်းသာမင်္ဂလာတို့ကိုဘလို့ရှိတိုင်းအာကောင်းကျိုးချမ်းသာမင်္ဂလာတို့နှင့်ခါခတ်သိပြည့်စုံကြ၍သင်ရခသိန်းတို့၏မြင့်ရာဖြစ်သောနိဗ္ဗာန်ချမ်းသာမြတ်သောမြင်မြန်စွာ ကြောက်ရပါလိုကုန်၏သင်္ခါဒီကောင်းမှုကုသိုလ်ရဖို့ကိုအမိယဖာဆရာသမားတို့အား၎င်းကိုမျိုးတို့အား၎င်းဤရနိုင်ရောက်ရှိနေသောပြိတ္တာပေါင်းအား၎င်းကျွန်ုပ်တို့ဤကိုယ်ဆောင်နာ အိမ်ဆောင်နာမြို့ဆောင်နာဤသာသနာဤသာဆောင်နာလောကဝဆံကြောသောနာသာသနာတော်ဆောင်နာတရားမင်းယမမင်းသရှိတော်နာပေါင်းတော်၎င်းကျေးဇူးစွာသူသဖြင့် မြတ်ပေးပါကုန်၏မြတ်ပေးပါကုန်၏အလုံးစုံသောအတ္တဝါပေါင်းတို့အားလည်းမြတ်ပေးပါကုန်၏အလုံးစုံသောအတ္တဝါပေါင်းတို့သည်မြတ်ရကြ၏ကိုယ်စိတ်နှပြသမ်းသာကြပါစေမြတ်